Bojengga sudah, Sansari Samsaran danang sabaduka winasane sedada meja bojenge marasina pemadane Bojedawa ye jime satta tibawa muda kaudama Aja ding ajading ding amadaw na bayang gada. Ewa madi gunu bedang aneka guna sanggahan, O zadanja imam mandam bojanggan ja banama ဘောဇင်ကိုသတိစံခတောဓမ္မနံဝိဇယောတထဝိရိယံပိတိပသတိဘောဇင်ကကြတထပရေသမဒုဘိခာဘောဇင်ကသဗ္ဗေသတ္တေတေသဗ္ဗဒသီနာ မုနိနာသမတခတာဘာဝိတာဘာဟုလိကတာသံဝတံတိအပညာယနိဗ္ဗာနာယကြဗောဓိယဧတေနာစัจ java ဝေဇေနာသုတိတေဟောတုသဗ္ဗတံဧကသမိင္သမယေနာထောမောက္ကလာနံကြကသပံ ကိလာနေဒုက္ခိတေဒိဋ္ဆဝါဘောဇင်ကေသတ္တဒေစယေတေကြတံအဘိနန္ဒိတဝါရောဂာမုတ်ကျင်စုတံခနေဧတေနာသัจ cha vajena sudite hodu sabda ဧကတာဓမ္မရာဇာပိကေလေညေနာပိပိလိတောဂျုံတထေရေနာတံယေဝဗနာဘိတဝါနာသာဒရံသမောဒိတဝါနာအာဘာဒာဓမ္မဝုဋ္ဌာစီဌာနသောဧတေနာစัจ java ဝေဇေနာသုတိတေဟောတုသဗ္ဗတာ ပဟိနာတေကြအာဘာဒာဒိဏနံပိမဟေစီနံမကဟတာကိလေသာဝပတ္တာနုပတိဓမ္မတံဧတေနာစัจ java ဝေနာသုတိတေဟောတုသဗ္ဗတာဘောဇင်္ဂสุတံနေတိတံ